ကံကြီးတရား48အငယ်1မှ6ကောင်းကင်ဘုံ၌သာရဘုရားကိုချီးမွမ်းကြလော့ဘဝက်ပေါ်မှာချီးမွမ်းကြလော့ကောင်းကင်တမန်အပေါင်းတို့သာရဘုရားကိုချီးမွမ်းကြလော့ကောင်းကင်ဘုရားအပေါင်းတို့ချီးမွမ်းကြလော့နေလာတို့သာရဘုရားကိုချီးမွမ်းကြလော့ထွန်းလင်းသောကျဲအပေါင်းတို့ချီးမွမ်းကြလော့ကောင်းကင်အထက်ထက်နှင့်ကောင်းကင်ပေါ်မှာရေများတို့ချီးမွမ်းကြလော့ ထိုအရာတို့ကိုအမိန့်တော်ရှိ၍ဖန်ဆင်းတော်မူသောကြောင့်၊ထာဝရဘုရား၏နာမတော်ကိုချီးမွမ်းကြစေ။ထိုအရာတို့ကို ကာလအစဉ်အဆက်အမြဲတည်စေတော်မူ၍၊မပျက်ရသောဓမ္မတာကိုစီရင်တော်မူ၏။မြေကြီး၌ရှိသောအရာ၊ငါးကြီးများ၊နက်နဲရာအရပ်များ၊မီးနှင့်မိုဃ်းသီး၊မိုဃ်းပွင့်နှင့်အခိုးအငွေ့၊အမိန့်တော်ကို နားထောင်သော လေပြင်းမုန်တိုင်းတောင်ကြီးတောင်ငယ်ရှိသည်မြအသီးကိုတီးသောအပင် အာရစ်ပင်ရှိသည်မြသားရဲနှင့်သားရင်အပေါင်းတောတက်သောတရိษံနှင့် ပြန်တက်သောနှင့်အဆရှိသော လောကီရှင်ပြန်များနှင့်ပြည်သူပြည်သားအပေါင်းမင်းများနှင့်လောကီတရားသူကြီးအပေါင်းလူပြိုနှင့်အပြိုများ လူအိုနှင့် လူကလေးများတို့ဒါဝရဘုရားကိုချီးမွမ်းကြလော့နာမတော်တပါးဒီသာလျှင်မြတ်၍ ဘုံတော်သည်မြေကြီးနှင့်ကောင်းကင်အပေါ်ထက်၌ရှိသောကြောင့်ထာဝရဘုရား၏နာမတော်ကိုချီးမွမ်းကြစေမိမိလူစုတို့၏ဥကြိုကိုချီးမြှင့်တော်မူသည်ဖြင့်အနီးတော်၌ရှိသောလူစုဤဒေလအမျိုးသားဒီဟုသောမိမိတန်ရှင်းသူအပေါင်းတို့၏ချီးမွမ်းရာ ဖြစ်တော်မူ၏ဟာလေလုယာ